ကျိုးကျိုးစားစားနဲ့လေးလေးစားစားနဲ့ပေါ့လေတရားထိုင်တဲ့အချိန်ခါမှာဟောနှလုံးနဲ့ရှောက်ဆရာမှားတဲ့အတိုင်းကိုလုပ်ဆရာမှားတဲ့အတိုင်းမှမလုပ်လို့ရှိရင်ခက်သေးတယ်ဒါကြောင့်မလို့ဆရာကမှားလိုက်တယ်ဆရာကပြလိုက်တယ်ဒိဋ္ဌိနဲ့တဏှာအပတ်ခိုင်းဒိဋ္ဌိနဲ့တဏှာနဲ့အပတ်ခိုင်းတာလက္ခဏာစိတ်ကိုဝိပဿနာယာနိကဆိုတဲ့လက္ခဏာတင်ပေးတာလက္ခဏာစိတ်မှာရှုနေတော့လက္ခဏာစိတ်မှာမဖြစ်လို့ရှိရင်အတုတုစိတ်တွေဖြစ်နေတာ အဲဒီတော့ဆရာမှားတဲ့အတိုင်းနှလုံးမသွင်းလို့ရှိရင်ဒီပြည့်စိတ်တွေဖြစ်နေလို့ရှိလို့ရှိရင်ရှုနှလုံးလည်းမသွင်းတော့ဘူးရှုတာတွေကတော့သူ့ဟာရှုသူရှုနေလက်ဦးတော့ကရှုနေတာပဲလက်ဦးတော့ကရှုတဲ့ဟာအတိပေးတယ်အခုအရှုတဲ့ဟာကိုပဋိက္ခာလွတ်လိုက်နှလုံးသွင်းရတော့ဝိပဿနာသက်စိတ်ကြီးမျက်စိမှိပြီးတော့ရှုတာကိုမလိုက်ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်လို့ဖောက်ကားနဲ့သွားတာထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်လည်းမသိနဲ့ ရှူတာသူ့အတူရှူနေရှူတာကဒီအတိုင်းလေးရှူနေလို့ရှိရင်ဒီအတိုင်းလေးကရှူနေမပြတ်စီနဲ့အရှူလည်းမရနဲ့သူ့အတူရှူနေတာကသူ့သဘောနဲ့သူဟာရုပ်ဆိုတဲ့သဘောကသူ့အတူတကထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက်နဲ့ပြောင်းလဲနေတဲ့သဘောလေးအဲစိတ်ထဲကနေပြီးမျက်စိမှိတ်ပြီးတော့ခန္ဓာကိုယ်စိတ်ကနေစိတ်နေကြည့်စိတ်နဲ့ကြည့်ဘာလို့ကြည့်ရမလဲတဲ့အကုသိုလ်စိတ်ဖြစ်မှာသို့လို့အဲသဘောကိုတင်ပြီးလက္ခဏာကိုတင်နှလုံးသွင်းတယ်တဏှာကိုတတ်ဘယ်လိုတဏှာတတ်လဲစိတ်ကကြည့်ခန္ဓာကိုမျက်စိမိတ်ထားပြီးစိတ်နဲ့ကြည့်ရမယ်တရား ဘယ်လိုရှုမလဲဩဒီပေါ်ဥသိနေတာကဝေဒနာရဲ့ပညာရဲ့သင်္ခါရဝိညာဏနာခန္ဓာ၄ပါးရှိနာခန္ဓာ၄ပါးရှိတဲ့အ낵ကနာခန္ဓာ၄ပါးမရှိတော့ဘူးဆိုရင်တရားကြီးက၃ရက်လောက်ကြာပို့ရအတုကနှလုံးကိုတဏှာတတ်တော့ဝေဒနာကမဖြစ်သေးပဲဟုတ်ဝေဒနာမဖြစ်သေးတော့တဏှာကိုအရင်တတ်စိတ်နဲ့ကြည့်ပါခန္ဓာကိုယ်ကြီးကိုစိတ်နဲ့ကြည့် စိတ်နဲ့ကြည့်လိုက်လို့ရှိလို့ရှိရင်ဒီစိတ်ကလေးဟာဆရာမှားတဲ့အတိုင်းဟာကိုအဲ့ဒါနှလုံးသွင်းမှာဩငါအခုထိုင်နေတဲ့ဥစ္စာဟာမိန်းမလည်းမဟုတ်ယောက်ျားလည်းမဟုတ်ဖြူတယ်ချောတယ်လှတယ်လည်းမဟုတ်ပါလားဒါကြီးကအတုပယုတ်တရားကြီးပဲယုတ်တရားသက်သက်ကြီးဒါကြီးကအနှစ်သာရမရှိဘူးဒီပေါ်ဥသိနေတာကဝေဒနာတွေသင်ညာတွေသင်္ခါရဝိညာဏဘုရားဟောတာဒါပြည့်ညက်လို့ပြောနေတာအဲ ပညာလို့ပြောတာပရမမဟုတ်ဘူးသဘောတရားမှာကပရမအဲဝေဒနာတင်ညာသင်္ခါရဝေညာနာပညာလို့ပြောတာအဲ့ဒီဝေဒနာတင်ညာဝေဒနာလည်းမရှိတော့တင်ညာမပေးဘူးတင်ညာမပေးတော့သင်္ခါရကပြုတ်မြင်မပေးဘူးပြုတ်မြင်မပေးတော့ခံစားမှုလည်းမရှိဘူးအဲဥပါဒာခံစားမှုလည်းမရှိတော့အဲ့တော့ဒီနာခန္ဓာဒီပါပြတ်သွားပြီဒါကြပုတ်ရမှာပါလား ပျက်စီးယုံရင်းရမယ်တရားကြီးပဲပုံရမယ်တရားကြီးပွားရမယ်တရားကြီးအယိုးအယိုးကြရမယ်တရားကြီးလောက်စားရမယ်တရားကြီးပုဒ်တာတွားပြီးတော့ရံကုန်မြို့ဆိုလို့ရှိရင်ဆရာကျန်တော်ပြင်းတိုင်းတွားပြီးတော့ဗတော်နဲ့အပုတ်ခါရမယ်တရားကြီးအနှစ်သာရမရှိဘူးဘယ်မှာလဲဒိန်သရံတရားထင်မှတ်เสียမရှိပါလားအတုပတရားပဲဆိုတာအတုပတရားဆိုတာပြညာပြောတာသဘောရှိရဘယ်လိုသဘောလဲအတုပဤသဘာဝလက္ခဏာကခန္ဓာကြီးဟာ တရအတုပနှစ်ရအတုပသုံးရအတုပလေးရအတုပတဲ့ဘုရားအတုပတရားဒီတရားအတုပဆိုတရားအတုပဆိုတော့သဘောတရားကပြုတ်ပြုတ်ပြောင်းပြောင်းလေးຢာဒီကိုမြင်နေရစိတ်ထဲသဘောတည်းကမြင်နေရဩတရားအတုပဆိုတာချိုးလို့ဖဲလို့ရပါသေးလားနှစ်ရအတုပဆိုတာတောက်တင်းခြင်းသဘောတရားသဘောကိုသိရတောက်တင်းတဲ့သဘောတရားသုံးရအတုပဆိုတာအသားတွေကွက်လာတယ်ညိုလာတယ်အဲသုံးရကြတော့ အသားတွေကွက်လာပြီးနှာခေါင်းပေါက်ကပါးစပ်ပေါက်ကသွေးပုတ်တွေညိုစိကြအဲလေးရကြတော့ရင်နေနာသွေးပုတ်ကြလာတယ်ဆိုတော့ရင်လိုက်လာရင်လိုက်လာတဲ့ရင်ကြီးဥပြီးတော့လောက်စားတော့အဲ့တော့ဒီခန္ဓာကြီးကအနှစ်သာရမရှိဘူးမိမ့်မလည်းခေါ်ပြန်ပြီယောက်ျားလည်းခေါ်ပြန်မရှိပါလားအတုပတရားကြီးပဲအနှစ်သာရမရှိတဲ့တရားကြီးပို့ရမယ်တရားကြီးအယုစုကြီးပါလား ဒီအယိုးစုကြီးကလည်းမြဲနေသေးလားဆွေးဆွေးဆွေးဆွေးမြည်ပြီးပဲ့ပဲ့ပဲ့ပဲ့ပြီးသုံရပဲဘာမှမရှိခေါ်စရာမရှိအယိုးရလို့ဆိုတာလဲခေါ်စရာမရှိတော့ဘူးအတုပတရားဆိုတဲ့ဥစ္စာတစ်ခုပြီးတစ်ခုဟာပြောပြောပြောင်ပြောင်လေးကတစ်မျိုးမာခြင်းကတစ်မျိုးအသားတွေကွယ်ခြင်းညှိုခြင်းကတစ်မျိုးဒါဒီပြောင်းလာပြောင်းရုပ်ဆိုတဲ့သဘောကပြောင်းလာ တွေးဖို့ဒီပုံတွေယိုကြလာတာကတစ်မျိုးကြောက်ရမယ်ယင်နေနားနေတာကတစ်မျိုးတွေးဖို့တွေထွက်လာပြီဆိုယင်နေနားပြီယင်နေနားတော့ယင်ကြီးကဥလိုက်ပြီယင်ကြီးဥလိုက်တော့လောက်တွေဖြစ်ပြီးလောက်စားပြီဩတစ်မျိုးစီပြောင်းပြောင်းပြောင်းပြောင်းမြုပ်ဆုံးတဲ့သဘောအတုပသဘောကလည်းပြောင်းနေတယ်ပြောင်းတတ်တဲ့သဘောမဟာပူတယောက်ကလည်းပြောင်းနေတယ်အတုပကလည်းပြောင်းနေဒီလိုသိနေရတယ် ခန္ဓာတွေကစက်ကြီးလေးပါးကလည်းပဲတင်းတယ်တောက်တယ်ထုံတယ်ကျင်တယ်အောက်တယ်လက်ဥတော်မှာတော့တင်းတာအစာတင်းတာအလဲတင်းတယ်အဆုံပေးတယ်အခုယောဂီတွေတမာတိရှိလာတော့အတ္တနယ်ကနေပြီးတော့အနတ္တသဘောတရားဖရာဟောထားတဲ့အနတ္တသဘောကိုပြပြီးဖော်ကာသိတယ်အဲဝေဒနာတွေတခုဖြစ်လာတဲ့အချိန်ခါကျတော့ဝေဒနာရုပ်ကိုသွားတိလိုက်ပြီဆိုရုပ်သဘောကိုလိုက်ပြီဆိုရင်တင်းတာကိုမလိုက်နဲ့တောက်တာကိုမလိုက်နဲ့ထုံတာကိုမလိုက်နဲ့ ရုပ်ဤသဘောတရားဟာခန္ဓာကဝေဒနာတွေဖြစ်လာပြီးဘယ်လိုပြောင်းတယ်လဲဆိုတာကြည့်ပြီးတော့သဘောကိုကြည့်တင်တာကပေါ်နည်းနည်းလေးတင်လာတယ်အဲ့ဒီတည်းပိုတင်လာမယ်အဲ့ဒီတည်းပိုတင်လာမယ်ပိုတင်းနေတယ်တင်တင်းနေတယ်တင်တင်းနေတယ်တင်တင်းနေတယ်တင်တင်းလာတော့တာပဲတောက်နေတယ်တောက်တောက်နေတယ်တောက်လာတော့တာပဲရှင်တဲ့ရှင်ရှင်တဲ့ရှင်ရှင်းလာတာပဲပူတဲ့ပူပူတဲ့ပူပူလာတယ်ရုပ်ဆိုတဲ့သဘောတရားပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်လွယ်ခြင်းဖောက်ပြန်တယ်သဘောလေးဒါတိယ

သူသဘောကြည့်လိုက်လို့ရှိရင်ဒုက္ခနဲ့ဒုက္ခဆိုတဲ့ဥစ္စာခံစားနေရတယ်ဒုက္ခလည်းမရှိဒုက္ခလည်းမရှိပြစ္ဆုတ်ပံဝေဒနာဒီနာမယ်နာဤသဘောဘာလဲသူသဘောလိုက်ကြည့်သူသဘောလိုက်ကြည့်လို့ရှိရင်တင်နာသဘောတင်းတဲ့သဘောလေးလည်းခံစားလိုက်လိမ့်မယ်တောက်တဲ့သဘောတရားလေးလည်းခံစားလိုက်လိမ့်မယ်ထုံတဲ့သဘောတရားလေးလည်းခံစားလိုက်လိမ့်မယ်အဲ့ဒါပြညာပြောတာပြညာပြောတာခံစားတတ်တဲ့သဘောတရားလေးသတိတာခံစားတာပဲကြောင်းနေကြောင်းနေဆိုတာက ပြောင်းလဲပြောင်းလဲဆိုတော့ပြညာလို့ပြောတာဟိုမှာလည်းအခုရုပ်ဆိုတဲ့သဘောကပြောင်းတယ်နာကလည်းရုပ်အပေါက်ကိုပြောင်းလဲခံစားတယ်အဲခံစားတတ်တဲ့သဘောတစ်ခုတည်းသိဝေဒနာကိုသိလိုက်ရဲ့အခုတော့ဝေဒနာမဖြစ်ခင်ကိုဘာကိုကြည့်ရမလဲအတုပနှလုံးသွင်းပြီးတော့တခါတည်းခန္ဓာကိုယ်ကြီးစိတ်နဲ့ကြည့်အဲ့ဒါကတဏှာကဝေဒနာကိုနာကိုရှုတာကဒိဋ္ဌိကရုပ်ကိုပြောင်းလဲပြောင်းလဲပြောင်းလဲပြီးရှုလိုက်တာက အတ္တကနေပြီးအနတ္တသဘောကိုမြောင်ကြည့်တာသင်္ခါရုပ္ပခညာရအောင်လို့နှလုံးသွင်းခိုင်းလိုက်တာသင်္ခါရုပ္ပခညာဆိုတာဖြစ်ပျက်ချုပ်တာဖြစ်ပျက်တယ်မရှိတော့ဘူးဥဆုံးသွားတာအဲ့ဒါမှသင်္ခါရုပ္ပခညာရတယ်လူတိုင်းလူတိုင်းသင်္ခါရုပ္ပခညာသင်္ခါရုပ္ပသင်္ခါရုပ္ပခညာနာလေးဘယ်လိုသွားသိနေလဲဆိုတော့လက်လို့ရှုတယ်ပြောတယ်လက်လို့ရှုလို့ရနိုင်တယ်အာကြီးနာလေးကတရားမရရှိမှနေတာဘာဘာကိုတီးတယ်လဲရုပ်ရုပ်နဲ့နာပေါ်မှာဘယ်လိုသိနေလဲဖြစ်ပျက်ကိုသိသလား အဲ့ဒါကြောင့်မို့ဒကာဒကမများဒိဋ္ဌိနဲ့တဏှာအတခိုင်းတာပဲအခုမျက်စိမဲ့ပြီးတော့တခါတည်းအတုပလက္ခဏာကိုနှလုံးသွဲအတုပလက္ခဏာနှလုံးသွဲလိုက်လို့ရှိရဲ့သဘောတွေသိလာတယ်စိတ်ကအတုပစိတ်ဖြစ်လာပြီဆိုအတုပသဘောတရားကြီးပေါ်လာမယ်နာနဲ့ယုံနဲ့အတွဲနေတာအခုတော့အကောင်းစိတ်ဖြစ်တော့အကောင်းပေါ်နေတာအကောင်းကိုမြင်လိုက်လို့ရှိရင်ຢာကဖြစ်တော့မှသို့လို့စိတ်တွေဖောက်ပြန်ကုန်မှသို့လို့အဲမရှိတဲ့စိတ်တွေဖြစ်ကုန်မှ ကြီးတဲ့ကပရိစိတ်ကလေးဖြစ်အောင်ကဘာလဲတဲ့အတုပစိတ်ဖြစ်အောင်ညာကချုပ်ကိုညာကခေါင်းမတဏှာချုပ်အောင်ဒါကြောင့်မလို့စိတ်ကလေးကကိုယ်ကိုယ်ကိုရုပ်ကိုလည်းစွဲတယ်နာမ်ကိုလည်းစွဲတယ်လက္ခဏာမသိလို့ဒါကြောင့်မလို့ယောဂီပုဂ္ဂိုလ်ဟာလက္ခဏာစိတ်သုံးစိတ်ပေါ်မှမတင်နိုင်လို့ရှိရဲ့အဲ့ဒါအကုသိုလ်စိတ်မရှိတဲ့စိတ်တွေဖြစ်ကုန်မရှိတဲ့စိတ်ကအကုသိုလ်စိတ်ပဲလက္ခဏာစိတ်သုံးစိတ်ပေါ်မှာတင်ထားနိုင်လို့ရှိရင်ဇာရတာလက္ခဏာစိတ်သုံးစိတ်ကဘယ်စိတ်လဲ နာဣလက္ခဏာကိုလိုက်တဲ့ပုဂ္ဂိုလ်ယုတ်ဣလက္ခဏာလိုက်တဲ့ပုဂ္ဂိုလ်အတုပဣလက္ခဏာလိုက်တဲ့ပုဂ္ဂိုလ်အဲ့ဒီလက္ခဏာသုံးစိတ်ပေါ်မှာတည်ရင်တည်မတည်ရင်တည်ပြစိတ်တွေဆိုအကုသိုလ်စိတ်တွေအဲ့ဒါကြောင့်လူသေးလူမဖြစ်ဘူးလို့ပြောတာဒါကြောင့်မလို့တရားဓမ္မတွေလည်းပဲအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုမနေမနာတရားပြတဲ့ပုဂ္ဂိုလ်ကနေပြီးတော့ဒီလိုနှလုံးသွင်းလိုက်ပါဆိုသလစာကြီးနှလုံးသွင်းစိတ်ပြစိတ်ဖြစ်မှာဆိုလို့ကုသိုလ်စိတ်ဖြစ်နေအောင်လို့ ယူပါဝဇ္ဇကုသိုလ်စိတ်အယူပါဝဇ္ဇကုသိုလ်စိတ်အဲကာမဝဇ္ဇကုသိုလ်စိတ်အဲ့ဒီစိတ်တွေကိုတခါတည်းဖြစ်ပြီးဒီလက္ခဏာ၃ပါးပေါ့တစိတ်တစိတ်စိတ်ပေါ်မှာတည်နေစေမတည်လို့ရှိရင်ဒီပြစိတ်တွေကိုသိနေလို့ရှိရင်အဲ့ပေါ်ရောအကုသိုလ်စိတ်အဲဒါကြောင့်မလို့တနာကြီးနှစ်နာကြီးသုံးနာကြီးနေလားလာလားဟာဖြင့်လက္ခဏာစိတ်တီအောင်ဆိုပြီးတော့တခါတည်းသဲကြီးခံပြီးတော့တခါတည်း ဆရာမှားတဲ့အတိုင်းကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ပြက်ဒကမာကြီးတွေဒကာကြီးတွေစိတ်ဓာတ်ချအဲအပယ်လေးပါးနဲ့ဥသာခွဲအဲဒီတော့ကြိုးစားပြီးတော့အထောက်ကြပါကနဦးစိတ်ကလေးကအတုပလက္ခဏာတင်လိုက်ပါဩဒါကြပြရမှာလက်ဦးတော့အခုတော့ပြင်းရမယ်ဒါကြပို့ရမယ်ပွားရမယ်မှတ်နေရတာကိုဒါမှတ်တယ်ခေါ်တယ်အဲ့ဒါမှားလို့မှတ်ချင်းမှားလို့မှတ်ချင်း ယောနိသောမနတိကာရမှားတော့နှလုံးသွင်းခြင်းမှန်တော့နှလုံးသွင်းခြင်းအခုဟာကမှန်တော့နှလုံးသွင်းတာဘာလို့မှန်တော့နှလုံးသွင်းတာလဲတဲ့အတုပလက္ခဏာကိုနှလုံးသွင်းတာအတုပစိတ်ဖြစ်အောင်စိတ်ကိုရှုနေတာအဲအတုပစိတ်ဖြစ်အောင်အတုပစိတ်ဖြစ်မှာအတုပသဘောတရားကြီးမနောဓွာရစိတ်ကမြင်လာဒါကြီးကပြက်တာမဟုတ်ဘူးစိတ်ပြက်နေတာ အဲ့တော့နှလုံးသွင်းမှားနေပါလေဩဒါကြအတုပကြီးပါလားမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ချောတယ်လည်းမရှိလှတယ်လည်းမရှိဝါတယ်လည်းမရှိဖြူတယ်မရှိမဲတယ်မရှိဒါကြပျက်စီးညွှန်ရမယ့်တရားကြီးပဲပြည့်ရမှာပါလားအနှစ်သာရလည်းမရှိပုံရမယ်တရားပွားရမယ်တရားအယုတ်ကြရမယ်တရားငပြောတုံလက်ပတ်တုံးကမှငပြောတုံးကမှမဝင်ကားတဲ့ထည့်ပြီးစားရသည် ဒီအတုပခေါင်းကြီးကိုဝေဒနာတင်ညာသင်္ခါရဝိညာဏနံခန္ဓာ၄ပါးမရှိတော့ဘူးဆိုရင်တရားကြီးကိုအိမ်ပေါ်တင်မရသေးဆိုရင်ဘယ်သူမှလည်းမတင်တော့ဘူးတပဲနဲ့လည်းမဝဲတော့ဘူးနှစ်ပြားနဲ့လည်းမဝဲတော့ဘူးတပြားနဲ့လည်းမဝဲတော့ဘူးဒီအတုပါယုံကြည်ကောဘယ်သူကဝယ်ပါလဲအပုပ်အဆိုးကြီးကိုအနှစ်သာရမရှိတဲ့တရားကြီးကိုဘယ်သူမှမဝယ်ဘူးအဲအခုတော့ အကောင်းကိုထင်မှတ်နေတော့အဲနာကောင်ပူကောင်မိန်းမကောင်ယောက်ျားကောင်ဒီလိုထင်မှတ်မိန်းမကောင်ယောက်ျားကောင်လက်ပဲကြည့်ပဲကိုယ်ပဲဆိုတာမရှိတဲ့တရားရှိတဲ့တရားကမြင်တာအတုပါတရားပုတ်ရမယ်တရားပွားရမယ်တရားလောက်စားရမယ်တရားရေမြုပ်ရေဆိုင်ခဲကြီးလိုသူ့ပွက်ပြီးတော့ပြိုပြက်ရမယ်တရားအယိုးကျသွားရမယ်တရားဒီတရားကြီးပဲဒီအဲ့ဒီသဘောကိုသိရမယ် ဒီသဘောတော့မလစ်လက်ပါနဲ့နှလုံးဒလဆက်ကြီးတွင်းနေပါဒါကကုသိုလ်စိတ်သဘောပေါ်လာမယ်တဲ့စိတ်ထဲသဘောတွေကပေါ်လာမယ်တဲ့အတုပသဘောကြီးပေါ်လာပြီဆိုရင်အဲယူပစိတ်ဖြစ်ပါပြီတခါလည်းကိုမနေမနာမအားမလက်အောင်နှလုံးသွင်းတော့မပြောက်စီနေတော့သူရှုဖို့မလိုဘူးသဘောရှိတယ်အခုတော့မပေါ်ခင်ကိုပွားရဘုရားကပွားရမယ်လို့ဟောတာကိုအဲ ဒါကြောင့်ဘုရားဟောတာလေပွားရမယ်တဲ့မဲ့ကဘယ်လိုဟောတာလဲပွားမှုတရေထင်မဲ့ကသစ္စာပဲပေါ်မှုယုံနာထင်ဒုက္ခသစ္စာပဲပယ်မှုလောဘထင်သမုဒိယသစ္စာပဲချုံမှုတဏှာထင်နိရောဓသစ္စာပဲသစ္စာလေးပါအဲပွားလိုက်တာကတော့ဩပျက်စီးယူရင်ရမယ်တရားကြီးပါလားလက်လည်းမရှိကိုယ်လည်းမရှိခေါင်းလည်းမရှိမိမလည်းမရှိယောက်ျားလည်းမရှိ ချော်တယ်မရှိလှတယ်မရှိဝတယ်မရှိပုတ်ရမယ်တရားပွားရမယ်တရားအယိုးကြရမယ်တရားလောက်စားရမယ်တရားငါလည်းမရှိသူလည်းမရှိပါလားအတုပါသဘောတရားကြီးပါလားလို့အဲ့ဒါပညာအာယုပြုပြီးပွားနေနောက်ကြတော့သဘောတရားကြီးပေါ်လာတယ်စိတ်แท้ကမြင်လာတယ်အတုပါသဘောတရားကြီးပေါ်လာမယ်ပုတ်တဲ့သဘောကြီးအယိုးစုကြီးပေါ်လာလိမ့်မယ် ပွားများခြင်းကြောင့်မလို့အကျိုးတရားကြီးသဘောပေါ်လာပြီပေါ်လာတဲ့ကောကဒီယုတ်နဲ့ဒီနာပေါ်လာပြီယုတ်နာနှစ်ပါးဖြစ်လာပြီဖြစ်လာတဲ့ကွာဒီအပေါ်မှာအပုပ်ကြီးပေါ်လာတော့စိတ်ထဲကမြင်မင်းမြင်လာတော့ဒီစိတ်ဟာကအပုပ်ကြီးကိုမညှို့ချင်တော့ဘူးယွန်လာပြီစက်ဆုံလာပြီအဲညွန်တဲ့တပြိုင်နဲ့မလောချင်တော့ဘူးတဏှာချုပ်ပြမင်းရုပ်ပေါ်မှာတဏှာချုပ်ပြီအဲ့ဒါကြောင့်မလို့ ပွားပါလို့ဒလဆာကြီးပွားမပွားပဲနဲ့ဒီမဲ့နာသီးရဖွက်တာဝင်နာဝက်ထွက်တာလေဒါသမာဓိပဲရှိတယ်ဝိပဿနာဆိုတာပွားရမှန်တော့နှလုံးသွင်းနေရဝိပဿနာယာနိကသက်သက်အော်ဒါကြပျက်စီးယူရမယ်တရားကြီးပုတ်ရမယ်တရားကြီးပွားရမယ်တရားကြီးအယုတ်ကြရမယ်တရားကြီးအနှစ်သာရမရှိတဲ့တရားကြီးငါလည်းမရှိသူလည်းမရှိငါပြောတော့လက်ပန်တုံးကမှငါပြောတော့ကမှပုံဝင်ငါတဲ့ထည့်ပြီးချက်ပြီးတော့စားရသေးတယ် လက်ပန်းတုံးကမှဖဏခုံပါသေးတယ်အဖိုးတံပါသေးလားဒီခန္ဓာကြီးကအနှစ်သာရမရှိတဲ့တရားကြီးပါလားပျက်စီးယွံ့ယွံ့ရမယ်တရားကြီးအဲ့ဒါဘုရားကပျက်စီးယွံ့ယွံ့တဲ့တရားကြီးကိုမမြဲတဲ့တရားတဲ့ဖြစ်ဖြစ်တဲ့တရားလို့ပြညာလို့ပြောတာကြည့်ရမှာကသဘောတရားတွေကိုဘယ်လိုကြည့်ရမလဲပုံလာလိုက်၊ကွာလာလိုက်၊အယိုကျသွားလိုက်၊ပြောင်းလဲပြောင်းလဲပြီးတော့ဖောက်ပြန်နေတယ်သဘောကြည့်ရဘုရားကအဲ့ဒါဖြစ်ဖြစ်တယ်အဲ့ဒါမမြဲဘူးတဲ့တလက်ကကြီးပြောင်းလဲဖောက်ပြန်နေတဲ့ရုပ်နဲ့နာမမြဲဘူးတဲ့ဖြစ်ဖြစ်နေတယ် အဲ့ဒါပြညာလို့ပြောတာဘုရားကဒီကိုကသိရမှာကဘာလဲသဘောကြီးကိုသိနေရမယ်အတုပသဘောကဘယ်လိုပြောင်းလဲပြောင်းလဲပြောင်းလဲနေရလဲဆိုဓာတ်ကြီးလေးပါးကလည်းဘယ်လိုပြောင်းလဲနေသလဲတင်လိုက်တောင်းလိုက်ထုံလိုက်ကျင်းလိုက်အောင်လိုက်ပူလိုက်ဤလိုက်လှုပ်လိုက်ပြောင်းလဲနေတယ်အဲပြောင်းလဲတဲ့သဘောတရားဘုရားကအဲ့ဒီပြောင်းလဲနေတဲ့သဘောတရားမမြဲဘူးတဲ့ပြောင်းနေတယ်အဲ့ဒီမမြဲတဲ့တရားကဘာလဲတဲ့ဖြစ်ပြနေတယ်လို့ပြညာလူတကပြောပြတယ် ကိုကသိရမှာကပြောင်းလဲတဲ့သဘောတရားလေးသာသိတာလွတ်ရော့မမှန်လေးဆိုတော့အဲ့တော့အာနိသင်ဆရာကဒီလိုနှလုံးသွင်းလိုက်ပါဆိုနှလုံးသွင်းဓမ္မစကြည့်နှလုံးသွင်းနော်မှားတဲ့အတိုင်းလုပ်ပဲဒီလိုနှလုံးသွင်းပါအဲမသွင်းမဲနဲ့ကျူတာလေးရှူပြီးတော့တခါတည်းနှလုံးမသွင်းဘူး ဆရာခိုင်းပါလေအသားနဲ့နှလုံးမသွင်းဘူးနှလုံးနှလုံးမသွင်းတော့ဗာလဲပြင်းလာနှလုံးမသွင်းတာပြင်းလို့ပြင်းလာတဲ့ကြိုင်နဲ့ရှူလည်းမရှူတော့ဘူးတော့ကြနှုံနှုံနှုံနှုံနှုံနှုံသွားပြီးတော့ကြဆက်ခနဲ့ဆိုငိုက်လာအော့မဲ့ဝင်သွားပါရောအဲအဲ့ဒါမဲ့ပဲအဲ့ဒါမဲ့ပဲဘာမဲ့လဲလို့ပြောလို့ပြောစရာရှိရဲ့အိတ်တယ်မဲ့ပြင်းလာတော့အိတ်ဆက်ခနဲ့ဆိုအိတ်ကြအဲ့ဒါမေ့သွားတာပဲအဲ့ဒီမေ့သွားရင်မဲ့ပဲအဲ့ဒါအခုလောကကြီးမှာအဲ့ဒါမဲ့တယ်အဲ့ဒါအိတ်တယ်မဲ့ခေါ်တယ်အဲနှလုံးမသွင်းဘူး နှလုံးသွင်းရမယ်မှန်သောနှလုံးသွင်းခြင်းယောနိသောမနတိကာရတဲ့ဘုရားဟောတာအဲ့တော့မှန်သောနှလုံးသွင်းနေရမယ်အော်ဒါကြက်ပြည့်စည်ရမှာပါလားပုတ်ရမှာပါလားအယိုးစုကြီးပါလားအနှစ်သာရမရှိတဲ့တရားကြီးပါလားအဲ့ဒီလိုနှလုံးသွင်းနေရမယ်အတုပလက္ခဏာကိုနှလုံးသွင်းနေရမယ်ကြာကြာထိုင်မှများလာတော့ဝေဒနာတွေဖြစ်လာတယ်ဝေဒနာတွေဖြစ်လာတဲ့အချိန်ကဘာကိုရှုသွားမလဲဝေဒနာနာကိုရှုဩရုပ်နဲ့နာနဲ့ ပြောင်းလဲဖောက်ပြန်တဲ့သဘောတရားပြောင်းလဲညှပ်ပြီးခံစားတတ်တဲ့သဘောတရားနာယုနှစ်ပါးတစ်ထပ်တည်းဖြစ်နေတာဝေဒနာပဲဝေဒနာခန္ဓာပဲဝေဒနာခန္ဓာဒီနာညာဤသဘောဘာလို့တတ်တယ်သူသဘောရှိသူသဘောကြည့်လိုက်လို့ရှိရင်သူသဘောတွေ့ရောဗျာဘယ်လိုတွေ့မလဲတင်တာလဲခံစားတယ်တောက်တာလဲရုပ်ဝေဒနာခံစားတယ်ဆုံတာလဲခံစားတယ်အောင့်တာလဲခံစားတယ်ကြိုက်လိုက်တာလဲခံစားတယ်ကြက်တာလဲခံစားတယ်ပူတာလဲခံစားတယ် အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်အဲရတာလည်းခံစားတယ်ခံစားတာပဲရှိတယ်လှုပ်တယ်ရွတယ်ပူတယ်အေးတယ်ဖြစ်တယ်ပြက်တယ်ဆိုတဲ့စိတ်တတေခါရချုပ်ကုန်ပါပြီညာဒိဋ္ဌိနဲ့တဏှာနဲ့တခါတည်းသိရင်နိဗ္ဗာန်ရတယ်အဲ့တော့အခုပေးလိုက်တာဝေဒနာကိုရှုပုံကိုပေးလိုက်တာကဒိဋ္ဌိသာခန္ဓာကြီးကိုအတုပကြီးနှလုံးသွင်းပြီးတော့တင်ရှုလိုက်တာကတဏှာသာဒိဋ္ဌိနဲ့တဏှာသိရင်နိဗ္ဗာန်ပဲအဲ့ဒါမှားတဲ့အတိုင်းသာလို့ ရလိမ့်မယ်မာရအတိုင်းမှာမလုံလို့ရှိလို့ရှိရင်ရှူတာလေးရှူပြီးတော့နှလုံးမသွင်းဘူးနှလုံးမသွင်းရင်ဘယ်တော့မှမရဘူးနှလုံးသွင်းမှာမှန်တော့နှလုံးသွင်းမှာအဲအိတ်ရှင်တာနဲ့ပြင်းတာနဲ့ဒီနှလုံးရှောင်သရာဝရိယတတိအဲ့ဒီသုံးဌာနဘိုးဘိုးကြီးသုံးပုံရအောင်လုပ်တာသရာဆိုတာကအယုတ်ကြည်ကြည်အခန်းကလူသေးသေးမသေးတရားရဟဲ့ဒီစိတ် ဝရိယဆိုတဲ့ဥစ္စာငါဆရာမှားတဲ့အတိုင်းငါဝရိယနဲ့နှုံးပွေးနေမယ်အဲ့ဒါဝရိယပဲတတိဆိုတာဘာလဲဝေဒနာတစ်ခုပေါ်လာတယ်တင်းတာပေါ်လာလို့တင်းတယ်လို့သွားသိလိုက်မှဆိုလို့တတိကအမြဲတမ်းထားတင်းတာပေါ်လာစိတ်ကြောက်ရမှာကိုအကုသိုလ်စိတ်ကနေဒီကုသိုလ်စိတ်ကြောက်တင်းတာပေါ်တော့တင်းတယ်လို့သိလိုက်မှဆိုလို့မင်းတင်းတာမဟုတ်ဘူးရုပ်ဆိုတဲ့သဘောတရားပြောင်းလဲတယ် နာဆိုတဲ့သဘောကပြောင်းွယ်ညွတ်ပြီးခံစားတယ်နာယုံနှစ်ပါးတစ်ချက်တည်းဖြစ်နေတာဝေဒနာခန္ဓာဝေဒနာခန္ဓာသာပြည့်ဝေဒနာသာပြီးလားဝေဒနာဒီနာမလားနာဤသဘောပါလို့တာလဲသူသဘောလိုက်ကြည့်လိုက်သူသဘောလိုက်ကြည့်လိုက်ပြီဆိုရင်တင်းတဲ့သဘောလဲခံစားလိုက်နေမယ်တောက်တဲ့သဘောလေးလဲခံစားလိုက်နေမယ်ထုံဝင်လာတဲ့သဘောလဲခံစားလိုက်နေမယ်အောက်လာတဲ့သဘောလဲခံစားလိုက်နေမယ်သူကခံစားတတ်တဲ့သဘောတစ်သက်ကလေးသဘောလေးကိုသိတာ အဲဒိဋ္ဌိနဲ့တဏှာနဲ့စပ်ပိတ်တာပဲအဲနာဖြစ်ပြတဲ့ထုံးလိုက်မယ်ကြိုးစားပြီးနှလုံးသွင်းပါတရားဆိုတဲ့ဥစ္စာတထိုင်နဲ့လည်းအပယ်လွတ်တယ်နော်တရားအရေးကြီးတယ်ဘုရားကလည်းဟောထားတာပဲတရားတရားဘုဝရိယဘုတတိဘုတမာရီဘုပညာဘုဘုံ၅ပါးရှိတယ် ငါဆရာခိုင်းတိုင်းလုပ်မယ်ပြင်လည်းမပြင်နဲ့ဆိုင်လိုက်တဲ့ချိန်ခါမှာမပြင်ပါနဲ့အဲပြင်မယ်ဆိုလို့ရှိရင်သဘောမဆုံးပါဘူးသဘောကိုလိုက်ကြည့်ပါဒါကြောင့်မို့အခုဝေဒနာပြင်းလာရင်ပြင်းပြင်းလေးအဲ့ဒါရှူသွားရမယ်အဲဝေဒနာပြင်းတယ်မရှူဘဲနဲ့မှိတ်လိုက်မယ်ဆိုရင်ဝေဒနာမခံနိုင်ဘူးအဲ့တော့ဝေဒနာခံနိုင်ရရှိအောင်ပြင်းပြင်းလေးရှူသွားအခုတော့သဘာဝလေးတယ် တောနဲ့ဟာလေးကိုသိလိုက်ကာနာလေးသိတောနာလေးသိကာနာလေးသိတောနာလေးသိကာနာလေးသိဒါလေးပဲသိပါအဲကြာကြာထိုင်ပါများလာတော့ဒကမာကြီးတွေဒကာကြီးတွေကိုယ်စမဲ့ရုပ်ပေါ်လာနေမယ်ဒါကြောင့်တရားနှလုံးပညာအထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာမေးလိုက်လို့ရှိရင်ဘယ်ရုပ်ကစမလဲလို့မေးလိုက်လို့ရှိရင်ကိုယ်စမဲ့ရုပ်ကိုသိအခုထိုင်နေတဲ့ယောဂီတွေဟာ ပထဝီဓာတ်ကလည်းသတ်ရှင်သမယ်အာဘောကသတ်ရှင်သမယ်တေဇောကသတ်ရှင်သမယ်ဝါယောသတ်ရှင်သမယ်ဓာတ်ကြီးလေးပါတစ်ပါးပါသတ်လိုက်ကနုဥဆောင်တက်လာတဲ့ရုပ်ဟာငါသတ်မယ်လို့တစ်ထစ်ချမှတ်ကနုဥဆောင်တက်လာတဲ့ရုပ်ဟာဘယ်ရုပ်ကဥဆောင်တက်လာမလဲလွယ်လွယ်လေးနဲ့သိပြီးတော့များများကြီးမလိုက်ရပါဘူးအခုဟာကနောက်ပိတ်ဆုံးသာသနာအလွယ်ဆုံးနည်းနဲ့ယထာမသိဘူးမော်တော်ကားမသိဘူးလေးရမြဖော်ကားကိုစီးမယ်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 ဝေဒနာသိလိုက်ပြီဆိုလို့ရှိရဲ့အဲဘာကိုသိရမလဲတင်းနာပေါ်လာလို့တင်းတယ်လို့သွားသိရင်တင်းတယ်လို့မသိပါနဲ့တောင်းနာပေါ်လာလို့ရှိရင်လည်းတောင်းတယ်လို့မသိပါနဲ့ထုံနာပေါ်လာလို့ရှိရင်ထုံတယ်လို့မသိပါနဲ့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့မသိပါနဲ့ဘာကိုသိရမလဲတဲ့ဝေဒနာပေါ်လာပြီဘုရားဟောထားတဲ့ဝေဒနာနာနဲ့အဲတို့လိုလေးနဲ့ နေသိအောင်ဘာကိုသိမလဲဝေဒနာတစ်ခုပေါ်လာပြီဝေဒနာတစ်ခုပေါ်လာလို့ရှိရင်ဝေဒနာကိုနာတာမသိပဲနဲ့ဝေဒနာခန္ဓာကိုသိဝေဒနာခန္ဓာပါလဲတင်းနာပေါ်တော့တင်းတယ်လို့တွားပြီးနာနာသိနာယုံနှစ်ပါးတစ်ခါတည်းဖြစ်နေတဲ့ဥစ္စာအဲ့ဒါခံစားနေတာကိုတင်းတယ်လို့ခံစားနေတာဝေဒဝေဒနာခံစားတာနာတင်းတယ်လို့မသိပါနဲ့ တောင်းတယ်လို့မသိပါနဲ့တင်းနာပေါ်လာလို့ရှိရင်လည်းအော်နာယုံနှစ်ပါးတစ်ထပ်ဖြစ်နေတာဝေဒနဲ့ခန္ဓာပဲဒါပဲသိကနဦးစိတ်ကလေးကဝေဒနဲ့ခန္ဓာကိုသာသိတာတင်းနာပေါ်လာရင်ဝေဒနဲ့ခန္ဓာပဲသိတောင်းနာပေါ်လာရင်ဝေဒနဲ့ခန္ဓာပဲသိထုံနာပေါ်လာရင်ဝေဒနဲ့ခန္ဓာပဲသိအောင့်နာပေါ်လာရင်ဝေဒနဲ့ခန္ဓာပဲသိပူတာပေါ်လာလဲဝေဒနဲ့ခန္ဓာပဲသိတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့ပူတယ်လို့ဒီလိုသွားသိရင်ဝေဒနာတဏှာကုန်နေပြီဝေဒနာမှာဒိဋ္ဌိဖြစ်နေပြီအဲဝေဒနာမှာ သင်ညာပါနေတယ်ဝေဒနာကိုသင်ညာလွတ်ရအောင်ဟာကိုတင်းနေတောက်နေထုံနေကျင်နေအောင့်နေလို့သင်ညာလွတ်သွားအောင်ဘာကိုရှုရမှာလဲတဲ့တင်းနာပေါ်လာလို့ရှိရင်အော်ရုပ်ဆိုတဲ့သဘောကပေါ်ဓာတ်ရုပ်သဘောပဲနာနဲ့ရုပ်နဲ့တစ်ခါတည်းဖြစ်တင်းနာပေါ်လာတော့တင်းနေလို့သိတယ်နာနာယုတ်နှစ်ပါးတစ်ခါတည်းဖြစ်နေတာဝေဒနာခန္ဓာပဲဒါပဲသိဝေဒနာခန္ဓာဒီတလုံးနဲ့ကိုသိတာနောက်စိတ်ကြောက်ပေးမယ် ဒါကဟိုတဲ့ဝေဒနာပေါ်လာလို့ဝေဒနာကိုပေါ်လာမှတင်းတာပေါ်လာရင်တောင်းတာပေါ်လာရင်ဝေဒနာခန္ဓာသာတိဝေဒနာခန္ဓာနာမ်ကိုလိုက်ရတင်းတာကိုမလိုက်ရဘူးအကျိုးတရားကိုမလိုက်ရဘူးတင်းတာကိုမလိုက်နဲ့တောင်းတာကိုမလိုက်နဲ့ဝေဒနာခန္ဓာကိုသိပြီးအဆုံးလိုက်အဲ့ဒီဝေဒနာကိုအဆုံးလိုက်လိုက်အဲဝေဒနာပေါ်လာလို့ရှင်အဲ့တော့အတိတ်ကကံပါလာတဲ့ကမထကမထ40ရှိတယ် သမထ40ရှိတော့ပဋိကာမနမိတ်ဆိုတာပေါ်ရတယ်တချို့လည်းပဲစိတ်အာယုံထဲမှာမျက်စိနဲ့မြင်ရတယ်လို့စိတ်ဓာတ်တွေဝါဓာတ်တွေဖြူဓာတ်တွေမဲဓာတ်တွေပြာဓာတ်တွေပရမညာယုံတွေမြယုံတွေဒါတွေပေါ်လာတယ်အသင်းတွေပေါ်လာပြီဆိုလို့ရှိရင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအဲ့ဒီဟာဘာကိုရှုရမလဲတစ်ခုပြီးတစ်ခုဟာစိတ်နဲ့ဝါတယ်ဖြူတယ်မဲတယ်ပြောင်းလဲနေတဲ့သဘောတရားကိုကြည့်စိတ်ဓာတ်ကပေါ်တယ်စိတ်ဓာတ်ကပြက်တယ်နေတာကပေါ်တယ်နေတာကပြက်တယ် ဖြူတာကတော်တယ်ဖြူတာကပြက်တယ်မဲတာကပေါ်တယ်မဲတာကပြက်တယ်အဲ့ဒီလိုပေါ်လာပြီဆိုလို့ရှိရင်အော်ရုပ်ဆိုတဲ့သဘောတရားတွေကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းလဲနေပါလားလို့သိနေဝါတယ်ဖြူတယ်မဲတယ်လို့ဒီလိုသွားမသိနဲ့အဲ့ဒီလိုသိလိုက်ပြီဆိုရင်ဝေဒနာသင်ညာဟာဝေဒနာသင်ညာလွတ်ပါအောင်ဒုက္ခဝေဒနာကိုလွတ်ပါအောင်သိနေဝါတယ်ဖြူတယ်မဲတယ်ဆိုတာအော်တစ်ခုပြီးတစ်ခုပြောင်းရုပ်ဆိုတဲ့သဘောတရားအသိရုပ်ဟာပြောင်းလဲခြင်းသဘောတရားလားရှိပါလားလို့ဒီလိုသိ အထင်းရုပ်ပေါ်လာရင်စိတ်ကရုပ်မြင်တာလည်းတရားပဲအဲမြင်တာဘာကမြင်တာလဲတဲ့စိတ်ကမြင်တာမြင်တာဘာမြင်လဲအထင်းကိုသွားမြင်တာဖြူလာတဲ့သဘောတရားတွေဖြူလာတဲ့အထင်းမဲလာတဲ့အထင်းဝါလာတဲ့အထင်းနီလာတဲ့အထင်းပြာလာတဲ့အထင်းစိတ်လာတဲ့အထင်းအဲ့ဒီအထင်းတွေပေါ်လာတယ်ပေါ်လာပြီဆိုရင်ဖြူတယ်မဲတယ်စိတ်နဲ့ဝါတယ်လို့ဒီလိုမသိနဲ့အဲ့ဒီလိုသိရင်ပြညာမရှိတဲ့တရားယူသွားသိတယ် ရှိတာကဘာလဲတဲ့အသင်းရုပ်တရားရှိရုပ်ဤသဘောတရားကဘာလဲအသင်းရုပ်ဤသဘောတရားကပြောင်းလဲနေတဲ့သဘောတရားအနတ္တပြောင်းလဲတဲ့သဘောတရားကိုသာသိတိုးတိုးနဲ့ပြီးတာနော်နောက်လဲရှုလဲရှုတတ်ဖို့အဲဝေဒနာပေါ်လာလို့ရှိရင်ဝေဒနာခန္ဓာကိုခံစားမှုသဘောဝေဒနာခန္ဓာကိုသိရမယ်ဝေဒနာပေါ်လာရင်နာတယ်ဖြစ်နာတာကြီးကိုမရှုနဲ့ကြိုက်တာကြီးမရှုနဲ့သံဃာလာစပြည့်တဲ့ကနာတယ်ကြိုက်တယ်သိတာအကျိုးတရားကြီးတရားကြီးရှုလို့ဒီမှာသိသိမပြုတ်ဘူး ဝေဒနာခန္ဓာကိုရှုမှဒိဋ္ဌိပြုတ်မယ်အဲဝေဒနာခန္ဓာကိုသာရှုဩရုပ်နဲ့နာနဲ့တစ်ထပ်ဖြစ်လာပါလားတင်းနာပေါ်လာတော့တင်းတယ်လို့သိတဲ့နာလေးပဲနာယုတ်နှစ်ပါးတစ်ထပ်ဖြစ်တာခံစားဖို့သဘောဝေဒနာခန္ဓာပဲဒီလိုသိအဲသိနာဝါဒဖြူတာတွေမင်းလာရဲ့ဒါအတိတ်ကကပေါ်လာတာအတိတ်ကကိုကအသိရှုလာဒုက္ခပရိပဒါပုဂ္ဂိုလ်အသိရှုလာတယ်အဲ့ဒါတွေတရားပဲအဲအဲ့ဒီလိုပြောင်းလဲတဲ့သဘောတရားတွေကိုသာရှိ အသင်းတွေတစ်ခုပြီးတစ်ခုဘယ်လိုပြောင်းလဲပြီးတော့ပေါ်ပြီးတော့ပြောင်းလဲနေသလဲလို့ဆိုတာကိုကြည့်အဲဝေဒနာဝေဒနာပေါ်လာရင်ဝေဒနာခန္ဓာကိုရှုအဲဒီကြားထဲမှာသံဌာနာကြီးတွေပေါ်လာတယ်ဖရာတွေပေါ်လာမယ်ယဟန္တာတွေပေါ်လာမယ်အဲခွေးတွေဝက်တွေနွားတွေကြက်တွေပေါ်လာမယ်ဒီလိုသံဌာနာတွေပေါ်လာမယ်ဆိုလို့ရှိရဲ့ဘာကိုနှလုံးသွင်းရမလဲအော် အတုပကြီးပဲအယုစုကြီးပဲခွေးပဲဝက်ပဲနွားပဲယဟန္တာပဲဖះပဲဆိုတာပြည့်ညက်ကြီးပဲငင်းနေတဲ့ဥစ္စာအတုပတရားကျပုတ်ရမယ်တရားအယုကြရမယ်တရားပါလားဆိုအတုပနှလုံးသွင်းလိုက်သံဌာဏတွေပေါ်လာရင်အတုပနှလုံးသွင်းဖို့ဒါရှုဖို့ရှုနည်းတွေပေးတာသံဌာဏတွေပေါ်လာရင် ရှုဖို့ရှုနည်းအသေးတွေပေါ်လာရင်ရှုဖို့ရှုနည်းဝေဒနာတွေပေါ်လာရင်ရှုဖို့ရှုနည်းသုံးဌာဏပေးတယ် ဝေဒနာတွေပေါ်လာလို့ရှိရင်တင်းတာပေါ်လာလို့ရှိရင်တင်းတယ်လို့ပြီးတယ်နားမလားသိညလားနာယုနှစ်ပါးတစ်ခါတည်းဖြစ်နေတာဝေဒနာခန္ဓာပဲလို့သာသိဝေဒနာခန္ဓာကိုသာသိအသိဉာဏ်ပေါ်လာလို့ရှိရင်တစ်ခုပြီးတစ်ခုပြောင်းလဲတဲ့သဘောလေးကိုကြည့်။အော်အသိဉာဏ်ဤသဘောတရားဟာသူ့သဘောကဘာလဲ။ပြောင်းလဲနေပါလား။ဒီလိုကြည့်ဘယ်လိုပြောင်းလဲနေသလဲဆိုတာသဘောကိုလိုက်ကြည့်။ရေရေတောတောင်သဘောတရားတွေပေါ်လာတယ်။ကိုယ်တောင်ပေါ်လာတယ်ပြောင်းသွားတဲ့သဘောတရားကိုကြည့်အသိဉာဏ် ပြောင်းလဲတဲ့သဘောတရားကိုသာကြည့်အဲ့ဒါပါလေတဲ့အဲ့ဒီပေါ်အမြင်ပေါ်မှာဒိဋ္ဌိပြောအောင်လို့အဲဝေဒနာပေါ်မှာဒိဋ္ဌိပြောအောင်လို့သံခါနာပေါ်မှာဒိဋ္ဌိပြောအောင်လို့အဲဒိဋ္ဌိပြောအောင်ပေးနေတာဝေဒနာကိုနာတာကြီးကိုရှုရင်ဒိဋ္ဌိကြိုက်တာကြီးကိုရှုရင်ဒိဋ္ဌိပူတာကြီးကိုပူတယ်ပူတယ်ပူတယ်လို့ရှုရင်ဒိဋ္ဌိကြိုက်တယ်ကြိုက်တယ်လို့ရှုရင်ဒိဋ္ဌိဘာလို့ရှုရမလဲအော်ရုပ်နဲ့နာနဲ့တစ်ခါတည်းဖြစ်နေတယ်ဥစ္စာဝေဒနာခန္ဓာပဲနာကိုရှု ဝေဒနာခန္ဓာနာနာဟောတာရှုတာအကျိုးတရားတွေပူတယ်အေးတယ်လှုပ်တယ်ရွာတယ်ဆိုတဲ့အကျိုးတရားတွေ၆ကုန်နေတယ်ဝေဒနာခန္ဓာတာရှုပါအသင်းတွေပေါ်လာမယ်တဲ့အသင်းတွေပေါ်လာပြီဆိုလို့ရှိရင်ဘယ်လိုပေါ်တယ်ဘယ်လိုပြောင်းလဲတယ်ဆိုတာကိုကြည့်ပြောင်းလဲတဲ့သဘောကိုကြည့်တစ်ခုပြီးတစ်ခုစိန်တာကပေါ်စိန်တာကပြက်နေတာပေါ်နေတာကပြက်ဖြူတာပေါ်ဖြူတာပြက်ဝါတာပေါ်ဝါတာပြက် မဲတာပေါ်မဲတာပြက်တစ်ခုပြီးတစ်ခုပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ဆိုတာအဲ့ဒါပြောင်းလဲနေတဲ့သဘောတရားလေအဲ့ဒီပြောင်းလဲတဲ့သဘောတရားကိုတိအောင်ရှုအဲ့ဒါဒုက္ခပရိဒါပုဂ္ဂိုလ်ဝေဒနာတွေပေါ်လို့ဝေဒနာခန္ဓာကိုရှုတဲ့ပုဂ္ဂိုလ်ကဒုက္ခပရိဒါပုဂ္ဂိုလ်ဒုက္ခပရိဒါဒုက္ခပရိဒါပုဂ္ဂိုလ်ရှိတယ်နာကပ္ပထရှုလာတဲ့ပုဂ္ဂိုလ်ရှိတယ်အသိကပ္ပအသိကမ္မထရှုလာတဲ့ပုဂ္ဂိုလ်ရှိတယ်အတုဘကမ္မထရှုလာတဲ့ပုဂ္ဂိုလ်ရှိတယ်အခုတရားနှလုံးကိုအာနာပါနသတိကိုယူလိုက်တဲ့ တွန်နာလေးသိကာနာလေးသိတွန်နာလေးသိကာနာလေးသိတွန်နာလေးသိကာနာလေးသိဒါလေးပဲသိတယ်တော်ကြသူ့ဟာသူပေါ်လာတယ်ပြစ္ဆုတ်ကပေါ်လာတဲ့တရားကိုတရားပဲလားမှအတိတ်ကရှင်းလာတာအခုလည်းတရားဓမ္မများအတိတ်ကရှင်းလို့အခုရှင်းတာအတိတ်ကမှမရှင်းလို့ရှင်းအခုဘယ်တော့မှမရှင်းဘူးရှင်းတဲ့ပုံကအယူလို့တောင်ပြောသေးတယ်အဲအတိတ်ကရှင်းလို့အခုရှင်းတဲ့ပုံကလည်းအလောင်းကြီးတွေဘာလောင်းကြီးတွေလဲတဲ့ရဟန္တာလောင်းကြီးတွေအနာဂါလောင်းကြီးတွေသရဂါလောင်းကြီးတွေ သောတာပန်လောင်းကြီးတွေမကျင့်တဲ့ပုဂ္ဂိုလ်ကတည်းကလောင်းမလားတဲ့ဘယ်တော့မှမလောင်းဘူးကျင့်မှမကျင့်မဲတဲ့အခုကျင့်တဲ့ပုဂ္ဂိုလ်အရိယာတွေအလောင်းကြီးတွေမကျင့်တဲ့ပုဂ္ဂိုလ်တွေကအလောင်းဆိုတာပဲမလောက်မှမလောက်ပဲနဲ့ဘယ်ကလာလောင်းလဲအဲအခုကျင့်တဲ့ပုဂ္ဂိုလ်အလောင်းလာမှကျင့်ရင်ရမယ်အခုဟာဒိဋ္ဌိပြောအောင်လို့ပေးတာနော်စိတ်ကလေးကဘယ်ပေါ်ကလဲတဲ့မရှိတဲ့ပေါ်မှာပယ်လိုက်ပြီးရှိတဲ့ပေါ်မှာသိအောင်လို့ဒိဋ္ဌိပြောအောင်လို့အခုတရားတော်မှာများပေးနေတာအဲဒီတော့ဝေဒနာတစ်ခုပေါ်လာတဲ့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါရှိတယ် ကနဦးပေါ်လာတဲ့ဓာတ်ကိုသိကနဦးပေါ်လာတဲ့ဓာတ်ဟာအခုလာရောက်ထိုင်းနေတဲ့ဒကာဓမ္မတွေပထဝီဓာတ်ကသမဲ့ပုဂ္ဂိုလ်ပါမယ်အာဘောဓာတ်ကသမဲ့ပုဂ္ဂိုလ်ပါမယ်တေဇောဓာတ်ကသမဲ့ပုဂ္ဂိုလ်ပါမယ်ဝါယောဓာတ်ကသမဲ့ပုဂ္ဂိုလ်ပါမယ်ဓာတ်ကြီးလေးပါတဘာဝသတယ်ဒီဓာတ်ကြီးလေးပါတဘာဝသမယ်ဆိုလို့ရှိရင်ပထဝီဓာတ်ကသမဲ့ပုဂ္ဂိုလ်ကြတော့တင်လာမယ်တောင်းလာမယ်ထုံလာမယ်ကျင်လာမယ်အောက်လာမယ်ကြိုက်လာမယ်အဲ့ဒါပထဝီဓာတ်ကသမယ်အာဘောဓာတ်ကသမဲ့ပုဂ္ဂိုလ်တော့အခုအာနာပါနတတိကိုယူလိုက်တဲ့အချိန်ခါရင်နဲ့နှောင်းနဲ့ကြက်တက်တာလေး ကြက်တက်လာပြီးတော့ကြက်တဲ့သဘောကြက်တက်လာပြီဆိုဝေဒနာကြက်တဲ့သဘောဆိုရင်ဟောကြက်တာပေါ်လာတော့ကြက်တယ်လို့သိတဲ့နာမည်နာယုံပါတစ်ခါတိဖြစ်တာဝေဒနာခန္ဓာလာရှိတယ်ကြက်တယ်လို့များပေါ်မသိလိုက်ဘူးကြက်တယ်လို့သိရင်ပြညာမရှိတဲ့တရားကြီးပေါ်သိလိုက်အဲကြက်တဲ့သဘောဘယ်လိုမှသိနာကသိနာကိုလိုက်အဲအဲ့ဒါအာဘောကစမဲ့ပုဂ္ဂိုလ်တေဇောကစမဲ့ပုဂ္ဂိုလ်ကြတော့ကနဦးကြာကြာခိုင်းလာတော့အောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဝေဒနာဖြစ်လာတော့ပူးလာတယ်အေးကျင်တဲ့ရေခဲတော့ပြီးလို့အေးလာတယ် အေးလာပြီဆိုလို့ရှိရင်ပိုးလာပြီဆိုလို့ရှိရင်အော်အေးတယ်လို့သိတယ်နာပူတယ်လို့သိတယ်နာနာယုံနှစ်ပါးတစ်ထပ်ဖြစ်နေတဲ့ဥစ္စာဝေဒနာခန္ဓာပဲဝေဒနာခန္ဓာသာသိဝေဒနာကိုဝေဒနာခန္ဓာသိအဲအဲ့ဒါတေသောကစမဲ့ပုဂ္ဂိုလ်ကနဥဥဆောင်တက်လာတဲ့ဟာကိုယ်သားပါလေဖြတ်တရားမဲ့ပုဂ္ဂိုလ်တဲ့လေဖြတ်တရားမဲ့ပုဂ္ဂိုလ်တဲ့ရင်နဲ့ရိမ့်ရိမ့်နဲ့တုံလောက်လာတယ်ခေါင်းတွေလည်းမုန်းလာတယ် လက်တွေခီတွေတောကလှုပ်ရှားလာတယ်။အော်ငါသိလို့ရှိရင်လေဖြတ်ပြရမယ်လို့တစ်ထစ်ချက်မှအဲ့တော့ကျင်းညာအထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာကိုယ်သားမဲ့ရုပ်ကိုသိရတယ်။ဒါကြောင့်မလို့စူးစမ်းပြီးတော့ဆရာမှားတဲ့အတိုင်းဟာကိုနေလားငါလားပြင်လည်းမပြင်နဲ့အဲဝေဒနာတစ်ခုပေါ်လာရင်နားလည်းမသိပဲနဲ့ရုပ်ရုပ်နဲ့နာနဲ့တစ်ထပ်တည်းဖြစ်နေတာတင်းနာပေါ်တော့တင်းတယ်လို့သိတယ်နာ နာနုတ်နှစ်ပါးတစ်ခါတည်းဖြစ်နေတဲ့ဥစ္စာဝေဒနာခန္ဓာပဲရှိဝေဒနာခန္ဓာကိုသိပြီးတော့အော်ဒါဝေဒနာခန္ဓာပဲဆိုဝေဒနာခန္ဓာပါလားဝေဒနာခန္ဓာပါလားဆိုပြီးတော့အဆုံးလိုက်ကြည့်လိုက်နောက်ကြတော့တင်းနာပေါ်လဲဝေဒနာခန္ဓာတောက်နာပေါ်လဲဝေဒနာခန္ဓာထုံနာပေါ်လဲဝေဒနာခန္ဓာအောက်နာပေါ်လဲဝေဒနာခန္ဓာကြက်ထာပေါ်လဲဝေဒနာခန္ဓာအဲပူရာပေါ်လဲဝေဒနာခန္ဓာအေးရာပေါ်လဲဝေဒနာခန္ဓာနာကိုလိုက်ရဝေဒနာတစ်ခုဖြစ်လာရင်ဝေဒနာခန္ဓာကိုလိုက်နာကိုလိုက်ပါ အခင်းတွေပေါ်လာလို့ရှိရင်စိတ်နာတွေဝါတာတွေဖြူတာတွေမဲတာတွေဗရမယရောင်တွေရေမြေတောတောင်သမုတ်တရားတွေဒါတွေစိတ်ခဲမြင်လာတယ်စိတ်အမြင်သဘောအမြင်ပရမအမြင်တွေပရမမြင်တာလိုက်ပြီးသင်ညာကလိန်ထားလို့ရေတွေပဲတောတွေပဲတောင်တွေပဲဆိုသင်ညာကလိန်ထားတာအလိမ့်မခံနဲ့ဩမြင်လာမြဟာအခင်းရုပ်တွေပါလားမဲတာလည်းအခင်းရုပ်ဖြူတာလည်းအခင်းရုပ်ဝါတာလည်းအခင်းရုပ်ဗရမယရောင်လည်းအခင်းရုပ်သူ့သဘောသူဆောင်းနေကြတယ် အဲ့ဒီသူ့သဘောသူဆောင်းနေတဲ့ရုပ်ဟာကိုဘယ်လိုပြောင်းလဲနေသလဲတခုပြီးတခုပြောင်းလဲတဲ့သဘောတရားကိုကြည့်အသိနေပေါ်လာတယ်ဘယ်လိုပြောင်းလဲသလဲအတိတ်ကအာရုပကမ္မထာရှုလာတဲ့ပုံကိုကြတော့စိတ်အာယုံထဲမှာအယုံစုကြီးတွေပေါ်လာမယ်တပိုင်းတတကြီးပေါ်လာမယ်ဆယ်ရက်15ရက်ထားတဲ့မသားကြီးလိုပေါ်လာမယ်အဲပေါ်လာမယ်အဲ့ဒီလိုပေါ်လာပြီဆိုရင်အတုပသဘောတရားကိုဘယ်လိုပြက်တယ်လဲဆိုတာသူသဘောကိုကြည့်အတုပဘယ်လိုပြက်သွားတယ်လဲ အယိုးကြီးကဘယ်လိုဖြစ်သွားလဲအယိုးစုကြီးပေါ်လာရင်အယိုးစုကြီးကဘယ်လိုဖြစ်သွားတယ်လဲကြည့်သဘောကိုအယိုးစုကြီးကခေါင်းကြီးပြုတ်ကျသွားမယ်လက်ကြီးပြုတ်ကျသွားမယ်အဲ့ဒါပြောင်းလဲနေတယ်အတုပါကလည်းအတုပါကြီးသဘောတရားကလည်းတစ်ခုပြီးတစ်ခုပြောင်းလဲပြည့်နေတာရေမြေတောတောင်သမုတ်တရားပေါ်လာတယ်ပေါ်လာပြန်တော့လေတဲ့အဲရေပဲတောပဲတောင်ပဲလို့ဒီလိုမသတ်မှန်နဲ့ ပြောင်းလဲတဲ့သဘောတရားတွေကဒီအော်တစ်ခုပြီးတစ်ခုပြောင်းလဲတာပါလားတောလေတောင်ရဲ့အဲရေရဲ့မရှိပါလားပြောင်းလဲတဲ့အသင်းသဘောတရားအသင်းရောပါပြောင်းလဲနေပါလားဆိုပြောင်းလဲတဲ့လားပြောင်းလဲတဲ့သဘောတရားလေးဒါသိတန်ခန္ဓာတွေပေါ်လာပြီဆိုရင်အတုပနှလုံးသွင်းလိုက်ဖယားကြီးတွေပေါ်လာမယ်အဲတက္ကမတွေပေါ်လာမယ်နတ်တွေပေါ်လာမယ်အဲယဟန္တာတွေပေါ်လာမယ်ဒါတွေပေါ်လာမယ်ဆိုလို့ရှိရင်အော်အတုပတရားတွေပဲအဲဖယားပဲ ယဟန္တာပဲတက္ကမပဲတက္ကာပဲဆိုတာမရှိတဲ့တရားပဲအတုကအယုစုကြီးတွေပဲပုတ်ရမယ်တရားပြက်ရမယ်တရားဆိုတာအဲ့ဒါမပြောက်စီနဲ့တော့အဲ့ဒါကိုနှလုံးသွင်းပြီးတော့အတုကလက္ခဏာပေါ်လာတယ်အတုကရှုတော့အသိနေကြတော့ပြောင်းလဲတဲ့သဘောကိုရှုသံဌာဏပေါ်လာတော့အတုကလက္ခဏာရှုဝေဒနာပေါ်လာတော့ဝေဒနာခန္ဓာရှုအဲ့ဒါဖျားပေးတဲ့အတိုင်းပေးတာဒီအတိုင်းပေးလိုက်လို့ရှိရင်ယောနိသောမနတိကာရမှန်တော့နှလုံးသွင်းရင်ဟောတာတော့တဲမကြဘူး ဘောဓဘာန်တည်သွားလိမ့်မယ်ဝေဒနာခံစားလာရတယ်ပြင်းပြင်းလေးရှုသွားမြင်မညာပါနဲ့သန္တရာလာသန့်ပြည့်တဲ့ကခန္ဓာကြီးညာလာအဲဘုရားကဟောထားတဲ့အနတ္တမပိုင်တဲ့တရားတဲ့အစိုးမရတဲ့တရားတဲ့အနတ္တတရားတဲ့အဲသူသဘောနဲ့သူပေါ်လာတာ အဲကနဦးစိတ်ကလေးအာနာပါနတတိကိုယူလိုက်တယ်တောနဲ့ကာနဲ့တောနဲ့ကာနာတောနာကာနာဒါသိတော့ကြပေါ်လာတာသူသဘောနဲ့သူပေါ်လာသူသဘောနဲ့သူပေါ်လာတဲ့ဥစ္စာကိုအဲမတင်းနဲ့လို့လည်းတောင်းမှလို့မရဘူးမထုံနဲ့မကျင်နဲ့မအောင်နဲ့မကိုက်နဲ့လို့လည်းတောင်းမှလို့မရဘူးသူသဘောနဲ့သူပေါ်လာကိုကနှုတ်ယူတဲ့တရားမို့အဲအဲ့တော့ဒီယုံနဲ့ဒီနာဖြစ်လာလို့ရှိရဲ့အသင်ရှုဖို့ သံဌာနရှုဖို့ဝေဒနာရှုဖို့သုံးဌာနပေးတာရှုတတ်အောင်ဒုက္ခပရိပဒါပုဂ္ဂိုလ်ဒုက္ခပရိပဒါပုဂ္ဂိုလ်ဒုက္ခပရိပဒါပုဂ္ဂိုလ်ကြပြီဆိုလို့ရှိရင်အစင်းတွေပေါ်လာတယ်အစင်းပေါ်ကနေပြီးသောတာပန်တည်မယ်အစင်းပေါ်ကနေပြီးအနတ္တမြင်မယ်အစင်းတွေကိုပြောင်းလဲတဲ့သဘောတရားတွေကိုကြည့်ဘယ်လိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းလဲနေသလဲ ဩရုပ်ဆိုတဲ့သဘောတရားဟာပြောင်းလဲနေပါလားနာဆိုတဲ့သဘောတရားခံစားမှုဟာဝေဒနဲ့ခန္ဓာပဲဝေဒနဲ့ခန္ဓာပဲလို့ဒါသိသိတာတန်ဌာနာကြီးတွေပေါ်လာတော့အတုပကိုနှလုံးသွဲဩဒါကြီးကမိမပဲယောက်ျားပဲဖယားပဲကူပဲဘုန်းကြီးပဲယသိပဲမဟုတ်ပါလားအယုစုကြီးတွေပဲအတုပကြီးတွေပဲပုတ်ရမယ်တရားပဲအနှစ်သာရမရှိတဲ့တရားပဲစိတ်ထဲကနေပြီးနှလုံးသွဲလိုက်မမှတ်နဲ့ မှတ်နေရင်ပြည့်ညက်ကြီးဖြစ်နေဦးမယ်သဘောလေးကိုကြည့်အတုပသဘောလေးကိုနှလုံးသွင်းလိုက်စိတ်ကသဘောကိုလိုက်ပါမမှတ်နဲ့ဝေဒနာပေါ်လာလို့ရှင်ဝါစိတ်နဲ့လည်းခန္ဓာကိုကြည့်အဲဝေဒနာမဖြစ်ခင်ကိုအဲတောနဲ့ကံနဲ့ရှုရင်ရှုတောနဲ့ကံနဲ့မရှုလို့ရှိရင်အော်ခန္ဓာကိုယ်ကြီးစိတ်နဲ့ကြည့်မျက်စိနဲ့မကြည့်နဲ့စိတ်နဲ့ကြည့်ရင်မြင်လာလိမ့်မယ် ။အော်ဒါကြီးကငါကိုမိမပဲယောက်ျားပဲမဟုတ်ပါလား။လက်ချီကိုမဟုတ်ပါလား။ပို့ရမှာပါလား။အယုစုကြီးပါလား။အတုပါကြီးထိုင်နေတယ်။အတုပါကြီးပါလား။စိတ်နဲ့ကြည့်တာမြင်လာတယ်။ခန္ဓာကိုယ်စိတ်နဲ့ကြည့်မှမြင်မှာ။မျက်စိနဲ့ကြည့်လို့မမြင်ဘူး။အဲသိနေတာတွေဝါတာတွေဖြူတာတွေမြင်လာလို့ရှိရင်လည်းပဲပြောင်းလဲတဲ့သဘောတရားကိုကြည့်။ဘယ်လိုပြောင်းလဲသလဲ။ဆိုတာပြောင်းလဲတဲ့သဘောဆိုတာကြည့်။ဝေဒနာပေါ်လာလို့ရှိရင် နာနဲ့ယုတ်နဲ့တစ်ထပ်တည်းဖြစ်နေတဲ့ဥစ္စာဝေဒနာခန္ဓာဝရသိဝေဒနာခန္ဓာမသိဘဲနဲ့တင်းလိုက်တာတင်းတာကြီးပေါ်လို့တင်းတာကြီးရှုနေရင်ဒိဋ္ဌိကြီးဝေဒနာပေါ်မှာတဏှာဆင့်ဒုက္ခပေါ်မှာဒုက္ခဆင့်တဏှာပေါ်တဏှာထဆင့်အဲပူတာပေါ်လာလို့ပူတယ်လို့များသွားမသိနဲ့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့များသွားမသိနဲ့ကျင်ရင်ကျင်တယ်လို့သွားမသိနဲ့အေးရင်အေးတယ်လို့မသိနဲ့လှုပ်ရင်လှုပ်တယ်လို့မသိနဲ့ ဩရုပ်နဲ့နာနဲ့တစ်ထပ်တည်းဖြစ်နေတာဝေဒနာခန္ဓာပဲခန္ဓာကိုသိဝေဒနာခန္ဓာသိမှဝေဒနာခန္ဓာမသိဘဲနဲ့ပူတယ်ပူတယ်ကြိုက်တယ်ထုံတယ်ကျင်တယ်သိလို့ရှိရင်ဝေဒနာတဏှာကိုကုန်ပြီစိတ်ဓာတ်သင်္ခါရဖြစ်ကုန်ပြီဝေဒနာခန္ဓာဝေဒနာတစ်ခုပေါ်လာရင်ဝေဒနာခန္ဓာလားသိတာတင်တာလဲဝေဒနာခန္ဓာတောင်းတာလဲဝေဒနာခန္ဓာထုံလာတာလဲဝေဒနာခန္ဓာကျင်တာလဲဝေဒနာခန္ဓာဒါပဲသိတာ တင်းရင်တောက်လဲပြင်းတယ်မသိနဲ့ဝရณะခန္ဓာသာသိတာဒါတရားဓမ္မပြစိတ်ကြောက်ပေးတာအဲအခုကအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့ပြောင်းပေးတာရှိတယ်ပြစ္ဆုတ်ပါရှိတာကဝေဒနာခန္ဓာပဲရှိတယ်နာမဲရှိတယ်တင်းနဲ့တောက်နဲ့ထုံတယ်လို့များဘောမသိနဲ့တင်းနဲ့တောက်နဲ့ထုံတယ်ဆိုတာကလူတိုင်းသိတာခလေးလေးလည်းသိတယ်အဲ့ဒီအသိမျိုးကိုမသိပါနဲ့ပြစ္ဆုတ်ပါခံစားမှုသဘောဝေဒနာခန္ဓာကိုသာသိတယ် အသင်းတွေပေါ်လာလို့ရှိရင်လည်းပဲအာဝင်းနေတယ်စိတ်နာပဲဖြူတာပဲနေတာပဲလို့မသိနဲ့အဲ့ဒီလိုသိရင်စိတ်ကလေးများများပျောက်ပြက်အဲသိနေဝါတဲ့ဖြူတယ်မရှိတဲ့တရားပဲအသင်းဆိုတာရုပ်တရားသက်သက်ကြီးပြောင်းလဲနေပါလားတခုပြီးတခုပြောင်းလဲတဲ့သဘောတရားသာရှိပါလားလို့အဲ့ဒီလိုရှုပြောင်းလဲတဲ့သဘောတရားပဲရှိတယ်လန်ဌာနတွေပေါ်လာရင်အတုပလက္ခဏာကိုရှု ဩပုတ်ရမယ်တရားပဲပွားရမယ်တရားပဲအယုစုကြီးပါလားဝေဒနာခံစားရရင်ပြင်းပြင်းနဲ့ရှူသွားအဲဝေဒနာဖြစ်လာလို့ရှိရင်နှာသီးပြားလေးပေါ်စိတ်ကထွက်မှသိဝေမှသိထွက်မှသိစိတ်ကလေးပြောင်းလိုက်ဝေဒနာသိနေလို့ရှိရင်နှာသီးပြားမသိဘူးဒီနာဟာဘယ်မှမသွားဘူးအဲဝေဒနာသိနေလို့ရှိရင်မခံနိုင်မရနိုင်ဘူးဆိုရင်နှာသီးပြားစိတ်ကလေးပြောင်းပေးပါပြင်းပြင်းလေးရှူတော့အဲ့ဒီကြတော့ မိမ့်မရှူနဲ့မိမ့်ရှူလိုက်လို့ရှိရင်ဝေဒနာမခံနိုင်ပဲဖြစ်သွားပြင်းပြင်းလေးရှူသွားတရားပဲတရားဝရိယတတိသမารိပညာပုံ၅ပါးလက်ကြိုက်ထားပါတရားဆိုတာငါဆရာခိုင်းလိုက်လို့ပဲအယုတ်ကြည်ကြည်ကြီးခါလူသိရင်သိမသိတရားရဆိုတာအဲ့ဒါတရားပဲဝရိယတဲ့နာကလေးအပြင်ဘက်ထွက်သွားမှဆိုလို့ထိမ့်သိတောက်လျှောက်ထားတာဝရိယတဲ့တတိတဲ့ဝေဒနာတစ်ခုပေါ်လာတယ် တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ကြိုက်တယ်ပေါ်လာတယ်အဲ့ဒီလိုတင်းနဲ့ထောင်နဲ့ကျင်းနဲ့ကြိုက်တယ်လို့သိလိုက်မှဆိုလို့နာယုံနှစ်ပါးတစ်ခါတည်းဖြစ်တာဝေဒနာခန္ဓာကိုသိလိုက်တာအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုတင်ထားလိုက်အဲကုသိုလ်စိတ်တင်ထားတာတင်းတယ်လို့မသိနဲ့တင်းတယ်လို့သိတာအကုသိုလ်စိတ်ထုံတယ်လို့သိလိုက်ရင်အကုသိုလ်စိတ်မရှိတဲ့တရားကိုသိတာရှိတဲ့တရားကပြစ္ဆုတ်ပံဝေဒနာခန္ဓာပဲရှိတယ်အဲ့ဒီဝေဒနာခန္ဓာကိုစိတ်ကလေးတင်ထားလိုက်ဝေဒနာဘောအဲအဲ့ဒါပါလဲတတိကရာဘောဆိုတာအယုတ်ကြည်ကြည်ရေခဲအကြီးခန့်ခန့် ငါဆရာခိုင်းတိုင်းလုပ်မယ်ဆိုတာသလားဝရိယဆိုတဲ့ဥစ္စာနံလေးအပြင်ဘက်မထွက်အောင်ထိမ့်သိမ့်ဆောက်ရှောက်ပြီးမသွားနဲ့ဆိုပြီးတော့တခါတည်းထိမ့်သိမ့်ထားတယ်ဝရိယစိတ်တတိဆိုတာအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်တင်ကြဝေဒနာတစ်ခုပေါ်ပါသမာဓိရဲ့ဝေဒနာခန္ဓာကိုတည်အောင်ရှုရတာပညာဆိုတာဘာလဲတဲ့အကုသိုလ်စိတ်တွေချုပ်ကုန်ပြီစေတသိက်တွေချုပ်ကုန်ပြီသိပြီအပင်လေးပါမသွားတော့ဘူးဆိုတာသိပြီ ဝေဒနာခန္ဓာမဲ့စိတ်ကိုသာသိဘာပဲပေါ်ပေါ်ဝေဒနာခန္ဓာပဲသိအသိတွေပေါ်လာလို့ရှိရင်စိမ့်ဓာတွေဝါဓာတွေဖြူဓာတွေမဲဓာတွေပရမညာယောင်တွေမြယောင်တွေလိုက်ပြီးတော့သိညာမပေးနဲ့သိညာပေးနေလို့ရှိရင်စိတ်တသင်္ခါရဖြစ်မယ်သိညာမပေးနဲ့အော်ရုပ်ဆိုတဲ့သဘောတရားတွေဟာအသိရုပ်သဘောတရားတွေဟာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းလဲခြင်း သဘာဝလားရှိပါလား။ကင်တွယ်လို့လည်းမရဘူးသဘောတရားလေး။အဖင်းဟာသဘောလေးပဲရှိ။အဲဒီသဘောလေးကိုပြောင်းလဲတဲ့သဘောလေးကိုကြည့်။ပြောင်းလဲတဲ့သဘောကြည့်လိုက်ပြီးယုံသဘောတွေ့သွားပြီးယုံအနာတ္တ။စိတ်နဲ့ဝါတယ်ဆိုတာကဘာလဲပြည့်ညက်တယ်။မရှိတဲ့တရားကိုဝါသိလိုက်။စိတ်နဲ့ဖြူတယ်နေတယ်ပြားတယ်မဲတယ်ညိုတယ်မှောင်တယ်ဆိုတာဒါမရှိတဲ့တရားစိတ်ဓာတ်သင်္ခါရတွေဖြစ်ကုန်။အဲဒီပေါ်မှာစေတသိက်ချုပ်အောင်လို့ပြောင်းလဲတဲ့သဘောတရားလေးသာသိလိုက်။ ဘယ်လိုပြောင်းလဲသလဲဆိုတော့ပြောင်းလဲတဲ့သဘောလေးကိုလိုက်ကြည့်တခုပြီးတခုတခုပြီးတခုတခုပြီးတခုပြောင်းလဲနေလိမ့်မယ်အဆင်းနေရတယ်သံဌာနတွေပေါ်လာလို့ရှိရင်သံဌာနတွေကိုအတုပတင်ရှုလိုက်ဩဒါကြအတုပကြီးပဲအဲမိမကောင်ယောက်ျားကောင်ဆိုတာမရှိတဲ့တရားကြီးပဲခန္ဓာကိုယ်လည်းဆင်းခြင်း ဝေဒနာတွေကသူ့ဟာသူဖြစ်နေတာနှလုံးဝဲမှန်းနေပါစေဝေဒနာမဖြစ်ခင်ကိုခန္ဓာကိုယ်စိတ်နဲ့ကြည့်ရှူတာသူ့ဟာသူရှူနေစိတ်နဲ့သွင်းယောနိသောမနတိကာရတဲ့။အော်ငါအခုထိုင်တာမိမလည်းမဟုတ်ယောက်ျားလည်းမဟုတ်အသုဘကြီးပဲအနှစ်သာရမရှိဘူးဒီပေါ်ဥသိနေတာကဝေဒနာသင်ညာသင်္ခါရဝိညာဏ နာခန္ဓာလေးပါဥသိနေသေးလို့ပါလားနာခန္ဓာလေးပါမရှိတော့ဘူးတဲ့ဝေဒနာမရှိလို့ရှိရင်သင်ညာမရှိသင်ညာမရှိလို့ရှိရင်ပြုပြင်ပေးတဲ့သင်္ခါရမရှိဝိညာဏခံစားမှုမရှိနာခန္ဓာလေးပါပြတ်သွားပြီဆိုဒါကြ3ရက်လောက်ကြာရင်ပေါ့ရပါပါလားကိုယ်ခန္ဓာကိုဆင်းရဲပေါ့ရမယ်တရားကြီးပဲပုတ်ပြီးအယိုးကြရမယ်တရားကြီးပဲအနှစ်သာရမရှိတဲ့တရားကြီးပါလားအယိုးစုကြီးပဲမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ပါလားဒီပေါ်ဥသိနေတာကဝေဒနာတွေ နာနဲ့ရုပ်ဥသိနေတယ်နာနဲ့ရုပ်ဥသိနေဥသိနေတဲ့ဥစ္စာကိုဓာတ်ကြက်မြင်နေတာမိမကောင်ယောက်ျားကောင်ဆိုတဲ့ဥစ္စာမရှိတဲ့တရားအဲရှားကြည့်ကြတာအဲ့ဒီဝေဒနာတွေဖြစ်လာတဲ့အချိန်ခါငါပဲသူပဲမိမပဲယောက်ျားပဲရှိတာမြင်နေတာကြဒါကြအသုဘကြီးပြပုတ်ရမယ်တရားကြီးအယုစုကြီးအဲငါပဲသူပဲဆိုတာမရှိတဲ့တရားကြီးမိမပဲယောက်ျားပဲဆိုတာဝေဒနာတွေပေါ်လာတဲ့အချိန်ခါကျတော့ကြည့်တင်းတဲ့အထက်ဘယ်လိုရှိသလဲ တင်းတဲ့အထက်မိမရှိသလားယောက်ျားရှိသလားဝေဒနာပဲတွေ့တယ်ဝေဒနာဆိုတာနာနာပဲတွေ့တယ်အဲထုံးလာတဲ့အထက်ကိုကြည့်စားဘာရှိလဲမိမရှိသလားယောက်ျားရှိသလားနာတဲ့သူကဘယ်ကလာတာတော့ဝေဒနာပဲနာမဲတွေ့တယ်ကြိုက်တဲ့အထက်ရှားကြည့်စားမိမတွေ့သလားယောက်ျားတွေ့သလားငါရှိသလားဝေဒနာပဲနာမဲတွေ့နေမယ် အောက်လာတဲ့အထဲကိုရှားကြည့်ကြသာမိမတွေ့သလားယောက်ျားတွေ့သလားငါရှိသလားဝေဒနာနာမည်တွေ့နေမလားကြိုက်တဲ့အထဲကိုငါရှိသလားမိမရှိသလားယောက်ျားရှိသလားဝေဒနာနာမည်တွေ့နေမလားပူလာတဲ့အထဲရှားကြည့်ကြသာမိမတွေ့သလားယောက်ျားတွေ့သလားဝေဒနာနာမည်တွေ့နေမလားအေးလာတဲ့အထဲရှားကြည့်ကြသာ မိမရှိသလားယောက်ျားရှိသလားသဘောတရားပဲဝေဒနာသဘောတရားနဲ့သိဖို့သဘောတရားလေးဒါပဲရှိဘာမှမရှိဘူးကြိုင်တွေ့လို့လည်းမရဘူးဝေဒနာကြိုင်လို့လည်းမရဘူးပူတယ်ဆိုတာပူတာပြသားဆိုလို့ပြနိုင်လားကြိုက်တာရင်ကြိုက်တယ်လို့ပြပြသားရလားကြိုင်တွေ့လို့လည်းမရဘူးသဘောတရားလေးဒီသဘောတရားကလည်းဘာလဲဝေဒနာဒီနာနာကိုသာသိတာ အဲဒီတော့ဒီယုတ်နဲ့ဒီနာဟာဖြစ်လာပြီဆိုလို့ရှိရင်ဒုက္ခကြီးဗျမချစ်ဘဲနဲ့ပေါင်းနေရဘယ်လိုပေါင်းနေရလဲတဲ့မတင်းရင်ပဲတင်းမတင်းရမတင်းရင်ပဲတင်းလာတယ်ဒီမတင်းရတင်းလာကြီးနဲ့ပေါင်းနေရကြိုက်လာပြန်တော့ကြိုက်ချာကြီးနဲ့ပေါင်းရကြက်လာပြန်တော့ကြက်ချာကြီးနဲ့ပေါင်းရပူလာပြန်တော့ပူလာကြီးနဲ့ပေါင်းရအေးလာပြန်အေးလာကြီးနဲ့ပေါင်းရထုံးလာပြန်ထုံလာကြီးနဲ့ပေါင်းရတယ်လူချင်းရမရဘူး မချစ်ဖဲနဲ့ပေါင်းပြီးတော့နေရတယ်ဒါကြီးကိုဒီဒုက္ခတရားကြီးကိုဒီဒုက္ခတရားကြီးကိုတင်နာကြီးနဲ့ပေါင်းရတယ်ထုံနာကြီးနဲ့ပေါင်းရတယ်အောက်နာကြီးနဲ့ပေါင်းရတယ်ပြတ်နာကြီးနဲ့ပေါင်းရတယ်ဒါကြီးနဲ့ပေါင်းရတယ်မချစ်ဖဲနဲ့ပေါင်းရတယ်လူငင်းရတာမရဘူးဒုက္ခကြီးဒါကြောင့်မလို့ဒီရုပ်နဲ့ဒီနာမလို့ခြင်းကြနေတော့ဒီရုပ်ဝေဒနာကိုဝေဒနာကိုဝေဒနာခန္ဓာသိပြီးအဆုံးလိုက်မထနဲ့ဆုံးမထ တထိုင်နဲ့လွတ်သွားအောင်ကြိုးစားပါအဲဝေဒနာတစ်ခုပေါ်လာရင်နင်လားငါလားတိုက်စိတ်စိတ်ကတော်ရင်လာရင်နောက်စိတ်ကတွန်းတယ်ငါမဟုတ်ပဲရုပ်နဲ့နာနဲ့တစ်ထပ်ပြီးဖြစ်နေတာဝေဒနာခန္ဓာပဲဝေဒနာခန္ဓာသာသိဒိဋ္ဌိဖြုတ်ပြဝေဒနာပေါ်ကိုဒိဋ္ဌိဖြုတ်ပြနာတယ်ကြိုက်တယ်ဆိုတာဒိဋ္ဌိကြီးအဲနာယုံနှစ်ပါးတစ်ထပ်ပြီးဖြစ်နေတာဝေဒနာခန္ဓာပါလားဝေဒနာခန္ဓာဒီနာမဲဟောနာကိုပြောက်ပလိုက် ဝေဒနာခန္ဓာဒီနာမယ်နာဤသဘောဘာလို့တာလဲရုပ်ဝေဒနာခံစားတယ်ဘယ်လိုခံစားတယ်လဲဆိုတော့သဘောလေးကိုလိုက်ကြည့်ဦးလက်ဦးစိတ်ကလေးကတော့ဝေဒနာခန္ဓာကိုသိလိုက်ဝေဒနာခန္ဓာကနေပြီးဝေဒနာခန္ဓာကနေပြီးနာပြောင်းနာမယ်ဝေဒနာခန္ဓာဒီဝေဒနာဒီနာနာဤသဘောဘာလို့တာလဲသူသဘောလိုက်ကြည့်သူသဘောလိုက်ကြည့်ပြီဆိုလို့ရှိရင်နာဤလက္ခဏာတွေ့နေမယ်သာမြင်ညတင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ် ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ခံစားတဲ့သဘောလေးကိုသိအောင်ရှုတော့အထင်းနေမြင်တဲ့ပုဂ္ဂိုလ်ကလည်းပြောင်းလဲတဲ့သဘောတရားကိုသိဘယ်လိုပြောင်းလဲနေသလဲအတုပသဘောတရားကြီးပေါ်တဲ့ပုဂ္ဂိုလ်မပြောက်သေးနဲ့ဒိဋ္ဌိသတဏှာသတဲ့အတုပပေါ်လာရင်တဏှာသမယ် ဋ္ဌိရယ်တဏှာရယ်အတုပရှုခိုင်းတာကတဏှာကဝေဒနာကိုနာဤလက္ခဏာရှုခိုင်းတာကဒိဋ္ဌိသဒိဝေဒနာဘောကိုဝေဒနာခန္ဓာကိုရှုရတာဒိဋ္ဌိသအသင်းကိုရှုလိုက်တော့ပြောင်းလဲတဲ့သဘောတရားစိတ်နဲ့ဝါတယ်လို့မသိဘဲနဲ့ပြောင်းလဲတဲ့သဘောတရားလေးကိုရှုလိုက်တာကဘာလဲဒိဋ္ဌိသတန်ထာဏအကောင်းတွေကိုမြင်လာလို့ ပေါ်လာလို့ရှိလို့ရှိရင်အတုပတင်ပြီးနှလုံးသွင်းလိုက်ရင်ဒိဋ္ဌိသာအတုပကြီးပေါ်လာလို့ရှိရင်အဲ့ဒါတဏှာတိုက်တာပဲဒိဋ္ဌိရောတဏှာရောတွဲသပ်ဖြစ်တယ်သမပဋ္ဌာန်အတုပနှလုံးသွင်းလိုက်တယ်ဒိဋ္ဌိရောတဏှာရောသိတာပဲဝေဒနာခံစားရင်ပြင်းပြင်းလေးရှူသွားပါ ယောဂီတွေမလျှော့နဲ့နော်အဲတရားပဲအယုတ်ကြည်ကြည်ရေခတ်သေးခြင်းနဲ့သေရောဆိုရယ်ဒီစိတ်ကိုထားလှမ်းရမပြည့်နဲ့တထိုင်နဲ့အပယ်လွတ်တယ်တရားပဲစိတ်စိတ်နဲ့နောက်စိတ်တော့ဝေဒနာတစ်ခုပေါ်လာရင်ပြင်းပြင်းလေးရှူသွားပြင်းပြင်းလေးရှူသွားပြီးနှာသီးပြားကိုပြောင်းလိုက်ထွက်မှသည်ဝင်မှသည်ထွက်မှသည်ဝင်မှသည်ထွက်မှသည်ဝင်မှသည်စိတ်ကလေးပြောင်းလိုက်စိတ်ကလေးပြောင်းလို့လည်းရတာပဲမရဘူးဝေဒနာသွားသိလိုက်ဝေဒနာသိလည်းပြပြီးတော့နာဟာဒုက္ခဝေဒနာမခံစားခြင်း မခံစားကြတော့ဘယ်ပြည့်လဲတဲ့အရှူကမရတော့နာသီရပြည့်သည်နာသီရတီးလိုက်ဝေဒနာတီးလိုက်နာသီရတီးလိုက်ဝေဒနာတီးလိုက်နဲ့အဲပြင်းပြင်းလေးရှူသွားချိန်မှာသမာဓိနဲ့ပညာနဲ့ချိန်သမပဋ္ဌာန်ဘောင်ချိန်ကြိုက်သွားဝေဒနာတကြသားဆိုရင်သမာဓိကတကြသားဝေဒနာငါးမှုသားဆိုရင်သမာဓိကငါးမှုသားဝေဒနာနှစ်ကြသားဆိုသမာဓိကနှစ်ကြသားယူသမာဓိနဲ့ပညာနဲ့ချိန် သမာဓိနဲ့ပညာနဲ့ချိန်လိုက်တဲ့အချိန်ခါကျနာဟာသိနေတယ်အဲ့ဒါနာသဘောကိုသိနေတယ်ဘယ်လိုလဲတဲ့ဒုက္ခဝေဒနာမခံစားရင်တော့နာဘယ်ပြည့်လဲတဲ့နာရိယပြည့်သိတယ်ချိန်နိုင်မှသိမှာနာဖြစ်ပြက်သိတာအောင်လို့ချိန်လိုက်တော့မှအဲ့တော့မှဒုက္ခဝေဒနာမခံစားကြတော့နာသီးပြပြေးသိလိုက်ဝေဒနာသိလိုက်နာသီးပြသိလိုက်ဝေဒနာသိလိုက်အဲ့လိုသိနေမယ်အဲဝေဒနာလိုက်ရင်နာကိုလိုက်နာရာကြီးကိုမလိုက်နဲ့နာဘယ်လိုခံစားနေတယ်လဲဆိုတာသိ လက်ဦးစိတ်ကလေးကတော့ဝေဒနာခန္ဓာကိုသိလိုက်ဝေဒနာခန္ဓာကနေပြီးတော့ဝေဒနာဒီနာနာဤသဘောဘာလို့တတ်လဲသူသဘောလိုက်ကြည့်နာဒီကြသိလိုက်တာကဒုက္ခဝေဒနာတွေသွားသိလိုက်တာဒုက္ခဩနာဟာဒုက္ခနဲ့ဒုက္ခခံစားတယ်ခံစားတဲ့သဘောဒုက္ခဒုက္ခဆိုတာမရှိတဲ့တရားဒုက္ခဆိုလို့ရှိရင်မရှိဘူးဒုက္ခဆိုတာမရှိတဲ့တရားဩပြစ္ဆုတ်ပါစိတ်ကလေးကဘာလဲရုပ်ဝေဒနာနာခံစားတဲ့သဘောတရားတွေပါလားလို့ဆိုတာခံစားတဲ့သဘောလေးကိုအထုတ်တတ်တာခံစားတာလေးကိုလိုက်နေပါ အသင်းနေမြင်နေတဲ့ပုဂ္ဂိုလ်ကလည်းပြောင်းလဲတဲ့သဘောလေးကိုလိုက်နေပါဘယ်လိုပြောင်းလဲပြီးတော့နေသလဲဖောက်ပြန်နေသလဲပြောင်းလဲတဲ့သဘောတရားကနေပြီးတော့အော်ရုပ်ဆိုတဲ့သဘောကပြောင်းလဲပြီးဖောက်ပြန်နေပါလားဖောက်ပြန်နေတဲ့သဘောကိုဆုံးသတ်လိုက်ရုပ်လက္ခဏာလိုက်နေတဲ့ပုဂ္ဂိုလ်အသင်းရုပ်လက္ခဏာလိုက်ခဲ့တဲ့ပုဂ္ဂိုလ်ဖောက်ပြန်နေတဲ့သဘောတရားကိုဆုံးသတ်လိုက်လက်ဦးတော့ပြောင်းလဲတဲ့သဘောတရားရုပ်အနတ္တတိပြောင်းနေလိမ့်မယ်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းလဲနေတဲ့အသင်းတွေသိမ့်လိုက်ဝါလိုက်ပြားလိုက်ဖြူလိုက်မဲလိုက်ဗရမယာရောက်မြရောက် မဲရောင်ရေမြေတော်တောင်းသမုတ်တရားဒါအသင်းနေတင်ညာကလိုက်ပြီးရေပဲတော်ပဲတောင်းပဲအဲစိမ့်တယ်ဖြူတယ်မဲတယ်ဆိုတာတင်ညာတွေစိတ်စိတ်တသင်္ခါရစေတသိက်တွေအသင်းကတော့သူ့သဘောနဲ့သူပြောင်းလဲပြီးတော့ဖောက်ပြန်နေတဲ့ရုပ်လက္ခဏာရှိဖောက်ပြန်နေတယ်ပြောင်းလဲနေတယ်အဲ့ဒါပဲရှိပြောင်းလဲတဲ့သဘောတရားလေးကိုဘယ်လိုပြောင်းလဲနေသလဲဆိုတာကိုကြည့်ဝေဒနာတွေးတဲ့ပုဂ္ဂိုလ်ကဝေဒနာဒီဝေဒနာခန္ဓာ ဝေဒနာခန္ဓာဒီနာနာအင်းသဘောဘာလို့တက်လဲသူသဘောလိုက်ကြည့်ဝေဒနာခန္ဓာပြင်းပြင်းလေးရှင်းသွားကြောက်မှာပဲနဲ့ဝေဒနာခံစားရလို့ရှိရင်တော်ကျင်တဲ့စိတ်တွေဖြစ်လာလိမ့်မယ်တော်ကျင်တဲ့စိတ်တွေဖြစ်လာရင်ရှင်းစိတ်ကတော်ကျင်နောက်စိတ်ကတွန်းတယ်သိကျင်တဲ့သိရောငါဒီတစ်ထိုင်နဲ့အယုတ်ကြည်ကြည်ခံနာမမဟုတ်ပဲနာယုတ်နှစ်ပါး